အခန်းကြီး38အငယ်1မှ9ထိုကာလအခါယူဒသည်ညီကိုနေရာမှပေါ်၍ဟိရအမည်ရှိသောအဒုလံအမျိုးသားထံသို့ဝင်လေ၏ထိုအရ၌ရှုအာအမည်ရှိသောခါနန်အမျိုးသား၏သမီးကိုတွေ့မြင်၍အိမ်တောင်ဖက်ပြုလျက်ထိုမိမသည်ပရိတရေယူ၍သားကိုဖွမ်းမြင်၏ထိုသားကိုအေရအမည်ဖြင့်မှဲ့လေ၏ တဖန်ပရိတရေယူပြန်၍ဖွားမြင်သောသားကိုအောနံအမည်ဖြင့်မှဲ့လေ၏တဖန်ပရိတရေယူပြန်၍ဖွားမြင်သောသားကိုရှေလအမည်ဖြင့်မှဲ့လေ၏ရှေလဖွားသောအခါအဖသည် ခေစိတ်မြို့မှ ရှိသည်အငယ်6မှ7ထိုနောက်မှယူဒာသည်မိမိသားဦးအေယကို တာမာအမည်ရှိသောသူတို့သမီးနှင့်စုံဖက်စေ၏ ယုဒ၏သားဦးအေရသည်ထာဝရဘုရားရှေ့၌သိုးသောသူဖြစ်၍သူကိုထာဝရဘုရားကွမျက်တော်မူ၏ထိုအခါယုဒသည်အောနန်ကိုခေါ်ပြီးလျှင်တင်းအကိုမယားထံသို့ဝင်၍သူနှင့်အိမ်တော်ဖက်ပြုသည်ဖြင့်အကိုအမျိုးကိုဆက်နွယ်လော့ဟု ဆို၏အောနန်သည်သားကိုရလင်မူကားမိမိသားမမှတ်ရဟုသိ၍အကိုအားသားကိုမပေးလိုဘဲ အကိုမယားထံသို့ဝင်သောအခါတုတ်ရည်ကိုထုတ်၍စွန့်လေ၏ထိုအမှုကိုသာရဖျား နှစ်သက်တော်မမူသောကြောင့်အောနံကိုလည်းကွမျက်တော်မူ၏တားငယ်ရှေလသည်အကိုတို့တည်တကဲ့သို့တေမီဟုယူဒာသည်စိုးရင်၍မိမိချွေးမတာမာကိုခေါ်ပြီးလင်ငါသားရှေလမကြီးမီတင်သည်တင့်အဖဤအိမ်၌မုတ်ဆိုးမှပြု၍နေပါဟု ဆိုသည့်အတိုင်း တာမာသွား၍မိမိအဖ၏အိမ်၌နေလေ၏အငယ်၁၂မှ26ကာလအင်တန်ကြာလေသောရှုအာသမီဖြစ်သောယူဒာမယားလည်းတေလေ၏ယူဒာသည်နှစ်သိမ့်ပြီးမှမိမိတိုးမွေးညက်သောသူတို့ရှိရာတိမနတ်မြို့သို့မိမိအဆွေအဒုလံအမျိုးဟိရနှင့်အတူသွားလေ၏ မိမိယောက်ျမသည်သိုးမွေးကိုညှက်ခြင်းဟာတိမနတ်မြို့သို့သွားကြောင်းကိုတာမာကြားလင်မုတ်ဆိုးမအဝတ်ကိုချွတ်၍မျက်နှာဖုံးနှင့်မျက်နှာကိုဖုံးလျက်ကိုကိုလည်းခြုံယုံလျက်တိမနတ်မြို့သို့သွားသောလမ်းအနာအေးနေမြို့တကားဝ၌ထိုင်နေလေ၏အကြောင်းမူကားရှေလကြီးတော်လဲမိမိနှင့်အိမ်တောင်ဘက်မပြုတ်ရဟုတိမြင်သောကြောင့်ဒီရှုရသည် ထိုမိမကိုမြင်သောအခါ သူသည်မိမိမျက်နာကိုဖုံး၍နေသောကြောင့်ပြစ်တစာဖြစ်သည်ဟုထင်မှလျက်လမ်းကိုလွှဲ၍အနာသို့ချင်းပြီးလျင်တင့်ထံသို့ငါဝင်ရသော အခွင့်ကို ပေးပါလော့ဟု ဆိုလေသော မိမကတင်းသည် ကျမထံသို့ဝင်လိုသောငါအဘယ်ဆုကို ပေးမည်နည်းဟုမေးလျင်ယူဒကစိတ်တငယ်ကို ပေးလိုက်မည်ဟုဆိုလေ၏မိမကလည်း မပေးလိုက်မီတစုံတစ်ခုသောအရာကို ပေါင်ထားမည်လို့ဟု မေးလျင်ယူဒကအဘယ်အရာကို ပေါင်စေခြင်းတနည်းဟု ပြန်၍မေးလေတော့မိမကတင်းဤတစိ့ဆလွယ်လက်ဆွဲတောင်ဝေးတို့ကို ပေါင်တော့ဟု ဆိုသည့်အတိုင်းထိုဥစ္စာကိုအပ်၍မိမထံသို့ဝင်သည်ဖြင့်သူသည်ပရိတရေဆွဲယူလေ၏ထိုနောက်မှ မိမသည်ထသွား၍ မျက်နှဖုံးကိုချွတ်ပြီးလင်မုတ်ဆိုးမအဝတ်ကိုဝတ်မြဲဝတ်ပြန်လေ၏ယူဒာသည် မိမ၌ပေါင်သောဥစ္စာကိုရွေးယူခြင်းဟာမိမိအဆွေအဒုလံအမျိုးသားတွင်စိတ်တငယ်ကိုပေးလိုက်၏အဒုလံအမျိုးသားသည် ထိုမိမကိုမတွေ့လျင်အင်းနေမြို့လမ်းနားမှထိုင်နေသောပိဇာမသည်အဘယ်မှရှိသနည်းဟုထိုအယက်သားတို့ကိုမေးလေသောအယက်သားတို့ကဤအယက်၌ပိဇာမ၏ မရှိဟုဆိုကြလင်ယူဒထံသို့ပြန်၍ကျွန်ုပ်သည် ထိုမိမကိုရှာ၍မတွေ့အယက်သားတို့ကလည်းဤအယက်၌ပြစ်စာမမရှိဟုဆိုကြောင်းကို ပြောလေ၏ယူဒကလည်းကျွန်ုပ်တို့သည်အရှက်မကွဲမီအကြောင်းယူပါလေစေကြည်ပါဤစိတ်တငယ်ကို ကျွန်ုပ်ပေးလိုက်၍တင်းသည်မိမကိုရှာ၍မတွေ့ပါတကားဟု ဆို၏ထို့နောက်သုံးလခန့်လွန်သည် ရှိသော သူတပါးကသင်၏ချွေးမတာမာသည်ပြစ်ဒဇာလုပ်၍မတရားသောမေထုံပြုသည်ဖြင့်ကိုဝန်ဆောင်လက်နေပြီတကားဟုယူဒာအားပြောဆိုလျင်ယူဒာက သူ့ကိုထုတ်၍မိရှို့စေဟုစီရင်လေ၏ထုတ်သောအခါတာမာသည်တစိမ့်ဆလွယ်တောင်ဝေးတို့ကို ရောက်ခမထံသို့ ပို့စေ၍ဤဥစ္စာကို ပိုင်သောသူအဖျင်ဂျမသည်ပရိဒရေယူပြီး ဤဥစ္စာတို့သည်အဘယ်သူ၏ဥစ္စာဖြစ်သည်ကိုကြည်ပါလောဟုမှားလိုက်၏ထိုဥစ္စာကိုယူဒမှတ်မိ၍သူ၏အပြစ်ထက်ငါအပြစ်သာ၍ကြီးပေ၏သူအားငါသားရှေလာကိုငါမပေးစားဘဲနေမိပြီဟုပြောဆို၏နောက်တဖန်သူကိုမချင်းမကပ်ဘဲနေ၏အငယ်29မှ30ထိုနောက်တာမာသည်တာဖွားချိန်ရောက်လျင် ဝမ်းထဲ၌သားနှစ်ယောက်ရှိ၏ဖွားစဉ်တွင်သားတစ်ယောက်သည်လက်ကိုထုတ်ဆန့်၍ဝမ်းဆွဲကဤသူသည်အရင်ဖွားလိမ့်မည်ဟုဆိုလျက်လက်ကိုကန်၍ဤသောကျိုးနှင့်စီးလေ၏သို့တော်လည်းထိုသူသည်မိမိလက်ကို ရုပ်ပြန်၍သူအကို ဖွားသည်ကိုဝန်းဆွဲကတင်းသည်အဘဲကြောင့်အနိုင်ထက်ပြုအပ်သည်။အနိုင်ထက်ပြုသောဤအမှုသည်တင်၌ဆွဲစီဟုဆိုလျက်သူကိုဖာရက်အမည်ဖြင့် မှဲ့လေ၏ထိုနောက်မှလက်၌ကျိုးနီစည်းသောညီဖွား၍သူကိုဇာရအမည်ဖြင့်မှဲ့တည်